ဒီနေ့ပတ္တိတံဘောဇဉ်အကြောင်းစပြီးတော့ဟောပါမယ်ပတ္တိဆိုတာငြိမ့်တည်ခြင်းသဘောပါပဲငြိမ့်တယ်ဆိုတာလဲစိတ်ရှားမှုကင်းမှငြိမ့်နဲ့အေးရဖြစ်နိုင်ပါတယ်စိတ်ရှားမှုကင်းလို့ရှိရင်ငြိမ့်မအေးနိုင်ပါဘူးတရားဆန့်ကျင်ဘက်ကတော့ပုဒ်တတ်ကြပါပဲပုရိသကြောင့်ဖြစ်တဲ့အကုသိုလ်စိတ်ဟာ အာယုတစ်ခုထဲမှာတည်ငြိမ်တာမရှိပါဘူးဘယ်အာယုမှသူအတည်တကျယူနိုင်တာလည်းမရှိပါဘူးငြဲတာလွတ်နေတာပါပဲသူကဒီဒီဟာလေးကြောင့်ငြဲတာလှုပ်ရှားပြီးတော့ဆိုင်းထားနေတယ်လို့ပါပဲဒီတော့ဥဒိစ္စကိုစိတ်ရဲ့ဆိုင်းထားမှုထနေတဲ့ဆိုင်းလို့ဒီလိုပြန်လို့ရှိရင်မလွဲပါဘူးသူ့ကြောင့်စိတ်ဟာမရမတည်ပဲနဲ့ ။ရှားရှားလီးနေတာပဲ။ဟိုသွားလိုက်ဒီသွားလိုက်ရောက်ရခံနေတာပဲ။ငြိမ်တယ်လို့ကမရှိဘူး။တိုင်မှာထူထားတဲ့အလားဟာလေးလှုပ်တိုင်းသူကမငြိမ်မသက်နဲ့ဟိုပြေးလိုက်ဟိုကပ်လိုက်ဒီကပ်လိုက်ငြိမ်မသက်လို့ရှင်းနေတယ်လို့ပါပဲ။တနည်းအားဖြင့်လည်းပဲပြာပုံပေါ်မှာကဲတိခရရဲ့ရှိရင်ပြာရီဟာကဲအရှင်ကြောင့်ပြန်ဝဲပြီးတော့နေတယ်လို့ပါပဲ။ဘုရားရှင်ဖြစ်နေလို့ရှိရင် စိတ်တွေဟာပြာတွေလိုပဲလွတ်နေတာပဲပြောတော့ဒီကြမရှိပဂိပုဂ္ဂိုလ်ရဲ့စိတ်ဟာဆိုလို့ရှိရင်အများအားဖြင့်ဥဒိစ္စဥဒိစ္စဝင်ရောက်စိတ်ဆက်မှုကြောင့်အာယုတစ်ခုထဲမှာတည်နေမှုနေရာပဲဖြစ်နေပါတယ်တခါတခါသမာဓိခေါ်တဲ့တရားတော်မှာဥဒိစ္စနဲ့တွဲရလို့ရှိရင်အဲ့ဒီသမာဓိဟာအာယုတစ်ခုထဲမှာတည်နေမှုနေရာပဲနဲ့ဥဒိစ္စအလိုလိုက်ရတာဒီအများကြီးရှိပါတယ် မိသားစုလူပေါင်းစုပြီးတော့နေရာမှာသူတယောက်လောက်ကစိတ်ဖောက်ပြန်ပြီးတော့မတည်မငြိမ်ဖြစ်လို့ရှိရင်ကျန်တဲ့မိသားစုဟာသူ့ရဲ့မတည်ငြိမ်တဲ့ဓာတ်တွေကုဆက်ပြီးတော့လှုပ်လှုပ်ရှားရှားဖြစ်နေတယ်လို့ပါပဲဒီလိုကဥဒိစ္စနဲ့တွဲရတဲ့တရားတွေဟာပယ်တော့မှတည်ငြိမ်မှုမရှိပါဘူးငြဲတာရောက်ရခတ်နေတာပဲတော့ဒါကြောင့်လူတွေဟာချမ်းသာမှု ချမ်းသာစိတ်မရနိုင်လို့ဖြစ်နေကြပါတယ်လူတူးတယောက်ဟာစိတ်ကိုမနိုင်လို့ထင်သလိုအဲကြည့်ကျင်နိုင်ကြည့်တွဲကျင်နိုင်ကြောအကြီးကျယ်မှားပြီးမှပါမှားလိုက်နေချင်းစိတ်မထိန်နိုင်တော့တဲ့ထင်ရည်လျှောက်ပြီးတော့လုံထင်ရည်လျှောက်ပြီးတော့ပြောမိတာပဲမှားမိတာပဲဆိုပြီးတော့နောက်ပိုင်းမှာပူပန်မှုတွေလည်းဖြစ်တတ်ပါတယ်အဲဒါကုက္ကုသခေါ်ပါတယ် နှုံဒရတယ်လို့ကမှားလိုက်နေခြင်းမှားလိုက်နေခြင်းဆိုတာပေါ့လေနှုံဒရတာအဲ့ဒါဖြစ်နေလို့ရှိရင်လောဘစိတ်ကမငြိမ်သက်ပါဘူးပသတိဆိုတာကအဲ့ဒီဥဒိကြပုဂ္ဂုကြရဲ့မရှိခြင်းပါပဲအဲ့ဒါကြီးကင်းခြင်းပါပဲအများစုဖြစ်တဲ့လူတွေဟာအကြောင်းမျိုးမျိုးကြောင့်အဲ့ဒီလိုဥဒိကြပုဂ္ဂုစကြောင့်စိတ်တွေမငြိမ်မသက်ဖြစ်တော့မြင်တဲ့အောင်လုပ်တဲ့နီးမှမတိကြပဲဖြစ်နေတော့ သူတို့စိတ်ငြိမ်စေးတွေဥနှောင်ငြိမ်စေးတွေပြီးတော့အိတ်ဆေးတွေဒီလိုစားကြပါလေဒါလည်းပဲတပွဲလိုပါပဲဘာမှသိမထူးလာပါဘူးအခုပစ္စတိဆိုတာကအဲ့ဒီစိတ်ငြိမ်စေးဥနှောင်ငြိမ်စေးတွေအစာပေါင်းများစွာဆိုရင်တတိတွေရှိပါတယ်ခုဖြစ်တချို့လူငယ်လူရွယ်တွေဟာတကူကနိဗ္ဗာန်နဲ့စိတ်ငြိမ်မှုကိုမသိခဲ့တော့စိတ်ငြိမ်တဲ့နေမသိခဲ့တော့အလေးလာမရှိခဲ့တော့ ဆေးရာတွေသူတို့ပြည့်ကျင်ကြပါတယ်နဘဖိုးတို့အတရိတို့စသည်ပေါ့အဲ့ဒါတွေစလိုက်လို့ရှိရင်သူတို့ကဖီလင်ကောင်းတယ်ဆိုပြီးတော့အဲ့ဒါကိုလက်မလုပ်ချင်ကြဘူးကဘာကျော်ဖြစ်တဲ့အမေရိကအကြီးအကြီးဘုန်းကြီးစာဖတ်ဖို့ပါတယ်ဟိုဝဝူဆိုတာပါသလားဘီလီယံနာကြီးပဲတစ်ချိန်မှာသူဒါယာနာရရဖြစ်လို့စိတ်သက်သာရရအောင်ဆိုပြီးတော့စိတ်ပညာနည်းရအဲဒီပတ္တိနေပေးထားတော့စွဲပြီးတော့ နောက်ဆိုဘဝတုံးတဲ့အချိန်ရောက်သွားတာတရှိပါတယ်ဒီမှာဒီတော့နီးမမှန်တဲ့အေးချမှုတွေသူတို့ကြလို့ဘဝတုံးတဲ့အချိန်ဖြစ်ကြတာတွေလောကမှာတာရကတွေအများကြီးပါပဲကိုပြည့်တချို့လူငယ်လူရွယ်တွေဟာသကောကနီးပါတဲ့စိတ်ငြိမ်မှုကိုမသိခဲ့တော့စိတ်ငြိမ်တဲ့နေမသိခဲ့တော့လေးလာမရှိခဲ့တော့ထင်ရည်သူတို့ပြည့်ကျင်ကြပါတယ်နဘာဖိုးတို့အတရိတို့စသည်ပေါ့ အဲ့ဒါတွေစလိုက်လို့ရှိရင်သူတို့က feeling ကောင်းတယ်ဆိုပြီးတော့အဲ့ဒါကိုလည်းမလုပ်ချင်ကြဘူးကဘာကျော်ဖြစ်တဲ့အမေရိကအကြီးအကဲကြီးဘုန်းကြီးစာဖတ်ဖို့ပါတယ်ဟိုဝဝူဆိုတာပါဆိုတာဘီလီယံနာကြီးတွေတစ်ချိန်မှာသူဒါညာနာရရဖြစ်လို့စိတ်သက်သာရရအောင်ဆိုပြီးတော့စိတ်ပညာနည်းရအဲဒီပတ္တိနေပေးထားတော့စွဲပြီးတော့နောက်ဆုံးဘဝတုံးတဲ့အစီရောက်တော့တာရှိပါတယ်ဒီမှာ ပြီးတော့နီးမမှန်တဲ့အေးချောင်းမှုတွေသူတို့ယူကြလို့ဘဝတုံးတဲ့ဒီဖြစ်ကြတာတွေလောကမှာတာရကတွေအများကြီးပါပဲအဲဒီပစ္စတိသဘောဇင်ရဲ့လက္ခဏာရတပိစုပ္ပထာကျမ်းဂန်ကြီးကဒီလိုပြထားပါတယ်ကာယကာယစိတ်တဥပသမလက္ခဏာပစ္စတိပစ္စတိပစ္စတိပစ္စတိဒီကာယစိတ်တဥပသမလက္ခဏာကိုယ်စိတ်ကြောင်းကြ ပူပင်ပြတ်လွတ်မှုတွေငြိမ့်ကြီးလက္ခဏာရှိ၏တဲ့ဒီလိုဆိုပါတယ်ငြိမ့်တယ်အေးတယ်ပေါ့ဗျာအဲဒီလိုပြထားပါတယ်ပြီးတော့စိတ်တရထနိမတနာရသတဲ့စိတ်တရထဆိုတာစိတ်ရဲ့ပူခြင်းစိတ်အပူပေါ့ဘုဒ္ဓကြတွေဝင်လို့စိတ်တွေမငြိမ်မသက်ဖြစ်ပြီးတော့ပူတာမှားခဲ့ပြီလို့နှုံလာရပြီးတော့ပူတာ ရှားရှားလောဘဒေါသအစရှိတဲ့အပူတွေပေါ့လေအပူတွေအဲ့ဒါကိုစိတ်တတရထလို့ခေါ်ပါတယ်အဲ့ဒီစိတ်စိတ်ရဲ့ပူလောင်မှုတွေကိုသူကနှိမ်နင်းတယ်နှိမ်နင်းပေးတယ်ကွာဒါဒါပတ္တတိရဲ့ကိစ္စပါပဲသူဘိနှိမ်နင်းရေးတို့ဘာတို့ညာတို့ဆိုတာပေါ့လေဘေးဝတ္ထုတွေပပျောက်လုံမဲ့အစားလူတွေဒီ အေးချမ်းတဲ့တရားလေးအရင်ရအောင်လုပ်ထားလို့ရှိရင်ဘိအထုနှိမ့်နှင်းဖို့တော့မလိုတော့ပါဘူးကာယကာယစိတ်တနာအပရိဖန္ဒနာစီတိဘာဝပစ္စုပ္ပဌာနာလို့ဆိုထားတယ်ပစ္စုပ္ပဌာနာကိုယ်စိတ်တို့မလွန်ခြင်းမလှုပ်ခြင်းမလှုပ်ခြင်းလှုပ်မှုကျင်းတယ်လို့ ကင်းတဲ့တရားပဲလို့ယောဂီဉာဏ်ထဲမှာထင်လာတတ်ပါတယ်ဒီပါဇာတိကြီးစိတ်စဉ်ဝင်လာလို့ရှိရင်ပထမဆုံးစိတ်မလုံရှားတော့ငြိမ်စိတ်မငြိမ်လို့ရှိရင်ရုပ်လည်းငြိမ်တာပဲအဲရုပ်လည်းငြိမ်တော့တာအဲမငြိမ်ဘူးစိတ်ငြိမ်လို့ရှိရင်ရုပ်ပါတစ်ခါလည်းငြိမ်ကြတော့တာပဲကိုယ်မူရလည်းပဲငြိမ်ငြိမ်တက်တက်နှုတ်မူရလည်းပဲငြိမ်ငြိမ်တက်တက်အိန္ဒိယမူရအဲဒီလိုဖြစ်လာတာတော့ဘာဖြစ်လို့လဲဆိုတော့ခန္ဓာ လှုပ်ရှားစေတတ်တဲ့ဥဒိစ္စတို့ကုကုစ္စတို့အခြားခြားစိတ်ကိုလှုပ်ရှားစေတတ်တဲ့ကိလေသာတွေကင်းကင်းကင်းကင်းသွားတော့ကိုယ်ရောစိတ်ပါထူးခြားခြားကြီးကိုဟောတယ်မလှုပ်ရှားပဲနေနေတတ်လာတာလေးပေါ့တည်ငြိမ်တတ်တဲ့တရားပဲသိကောင်းတဲ့တရားပဲဆိုတော့ယောဂီဉာဏ်နဲ့မှဒီလိုထင်လာတယ်ဒီပစ္စတိဆိုတာလည်းပဲအမှန်ကတော့နှိမ့်သိအာရမှုပီတိတွေဖြစ်လာလို့ရှိရင်အလိုလိုပဲ ကိုယ်ရစိတ်ပါအိကြမှုလေးတွေဖြစ်လာတော့တာပါပါပဲအထူးအားဖြင့်ပီတိ၅မျိုးတွေကပရဏပီတိခေါ်တဲ့တကူလုံးစိတ်ပြီးတော့ပြတ်ပြီးတော့အဲပရဏပီတိတွေဖြစ်လာလို့ရှိရင်မလှုပ်ရှင်တော့စိတ်လည်းပဲလှုပ်ရှားမှာကိုမကြိုက်နိုင်တော့ဘူးကိုယ်လည်းပဲမလှုပ်ရှင်တော့ထိုင်တော့မှမဖြစ်ရှင်တော့အဲ့ဒီလိုဖြစ်သွားတာအဲ့ဒီကကြတော့ ရောကိုယ်ရောကိုယ်ရောအထူးအဲငြိအေးတဲ့သဘောလေးတွေအမှန်ထင်ရှားပါတယ်ဒီငြိအေးတဲ့သဘောလေးလည်းယောဂီကတိတ်သဘောကျတယ်ဘုန်းကြီးတို့ဗုဒ္ဓမြတ်စွာဘုရားဖြစ်ပြီးဒီဗုဒ္ဓဂယာမှာ9ရက်9လီသတင်းတုံးအဲ့ဒီတဲကအနိမိတ်သတ္တဟဆိုတာရှိပါတယ်အနိမိတ်သတ္တဟဆိုတာ အရတ္တပညာနဲ့တပ္ပိဒဉာဏ်တော်ကြီးရရှိရာဖြစ်တဲ့နေရာပေါ့ပလင်ပလင်ကိုမပိတ်တော့မျက်စိဖြင့်ခုနှစ်ရလုံးလုံးကြည့်နေတယ်ဆိုတာပါလေအဲ့ဒီချက်ကလေးမှာပြထားတာရှိတယ်တက်တက်နဲ့မျက်စိမပိတ်ခဲနဲ့အတင်းစုပ်ဖွင့်ပြီးတော့ကြည့်နေတာမျိုးမဟုတ်ဘူးမြတ်စွာဘုရားဟာလေးမဲ့လေးဖို့တခါတည်းတရားကြီးဆက်ရသွားတော့ဓမ္မပီတိဆိုတာပါလေ တရားနဲ့ဆက်တဲ့ပီတိတွေကအလိုက်ကြည့်ဖြစ်တာသိအားရဓမ္မပီတိတွေဖြစ်သွားတော့အေးချမ်းမှုအလိုလိုရသွားတာအလိုလိုရသွားတဲ့ဒီဓမ္မပီတိတွေဒီကုလုံးစိတ်ဖြာပြီးတော့မြစ်ခွန်တော်ဟာပိတ်လို့မရတော့ဘူးတဲ့ဒါကြတဲ့တော့ပွက်နေတာသိထူးကြတယ်အခုကာလချုပ်ယောဂီတွေဒီပိဋိပတ်တိပိုင်းရောက်သွားရင် မျက်ခွန်ဟာပွန့်ပွန့်သွားတယ်ဖြက်ကလေးဖြက်ကလေးပွန့်ပွန့်သွားတယ်ပြန်မိတ်လိုက်ဖြက်ကလေးပွန့်လိုက်ပြန်မိတ်လိုက်ဖြက်ကလေးပွန့်လိုက်တချို့ယောဂီများဆိုလို့ရှိရင်ဒီလိုခဏခဏပိတ်ကြည့်ခွင့်ပြုလုပ်နေရတော့အာမထုပါဘူးဆိုပြီးတော့ဒီတိုင်းဖွင့်ရတာအမှန်ရတာရှိတယ်အဲ့ဒါတရားပီးကြီးပြန်နှံ့မှုကြောင့်မျက်ခွန်ဟာပိတ်လို့မရပဲနဲ့ဒီတိုင်းပဲပွန့်နေတာလေးရှိတယ်တရားမှာဆိုရင်တော့ဘယ်လောက်ထူးကြမလဲဆိုတာရှိပါပသတိရဲ့စွမ်းရည်တတ္တိတွေပြောနေလို့ရှိရင်တော့ကုန်လေကိုရမရှိပါဘူး ဒီတော့ဒီမှာပဲဆက်ထားပြီးတော့ဆက်ပြီးတော့ပြောပြရစီတော့အဲ့ဒီပစ္စတိဖြစ်ခြင်းရဲ့အကြောင်းကတော့မြတ်စွာဘုရားအလိုတော်ကြဆိုရင်တော့လွယ်လွယ်လေးပါပဲအဲ့ဒီကိုယ်ရဲ့စိတ်ပါသိကြဖို့ရအတွက်ကုသိုလ်စိတ်တွေပေါ့လေဒီဟာလည်းကုသိုလ်ဘာဝနာစိတ်တွေစက္ခစက္ခဖြစ်အောင်နှလုံးသွင်းနေခြင်းနှလုံးသွင်းလို့နည်းနည်းလေးကိုယ်စုအေးချမှုကအစပေါ့လေအစဉ်စဉ်အစဉ်စဉ်ဖြစ်သွားတဲ့ပစ္စတိရေရာဟာအခုပစ္စတိသံဘောခြင်း ဖြစ်ခြင်းအကြောင်းပါပဲအထက်ကတာဖာတော့အဒီပတ္တိသံဘောခြင်းဖြစ်ခြင်းအကြောင်းခုနှစ်မျိုးပြထားပါတယ်အဲဒီခုနှစ်မျိုးတည်းကပထမဆုံးအကြောင်းကတော့ပဏိတဘောဇနဇီဝနာတာတဲ့ဒီအာဟာရတိဝတင့်မြတ်တဲ့စားစာကိုမှီဝဲခြင်းစားသုံးရခြင်းတဲ့စားစာအရေးကြီးပါတယ် မတိမြတ်တဲ့အစာ အာဟာရမပြည့်တဲ့အစာစားပြီးတော့အထုရရင်ကိုယ်ရင်ကမတောင့်တင်းတော့ပဲစိတ်ငြိမ်မှုရနိုင်ပါမလဲပါစတိမရနိုင်ဘူးပြီးတော့တိမြတ်တာလည်းရှိရမယ်အာဟာရပြည့်တဲ့အစာလည်းရှိရမယ်စိတ်ကြီးကြီးတယ်ရာအဲ့လိုတိမြတ်တဲ့အစာစားရမှာပထမဆုံးမိမိတို့စခဲ့တဲ့အစာအစာနဲ့ခြေခံတဲ့ဟာနဲ့ညီနိုင်ဖို့လိုပါတယ် တချို့ကတက်တက်လို့စားတဲ့လေးဟာမိဘကစပြီးတော့ဆင်းသက်နေတော့အလိုလိုပဲမိဘတွေးကတက်တက်လို့တက်ပါလာတယ်သူကလည်းဒီနေရာကျချို့အသားကစားလို့စားပြီးတော့ခန္ဓာကိုယ်အဲတိဆောက်ထားတယ်အသားကားတွေနဲ့တိဆောက်ထားတဲ့ပုဂ္ဂိုလ်တွေကတော့သားကားစားမှဒုက္ခနာကိုယ်မှာအရှင်ဒီတာလေးတွေရှိပါတယ်ထင်ရှားတဲ့ဥပမာတစ်ခုပြောရလို့ရှိရင် gas နဲ့ မောင်းနိုင်တဲ့ကာထုတ်လုပ်လိုက်တာကဲထဲမှာလည်းရတာပဲဒီတိုင်းပိုင်းသွားဒီတဲ့သွားထဲလို့မရဘူးဒီတဲ့နဲ့မောင်းနိုင်တဲ့ကာကဲသွားထဲပြီးတော့မောင်းလို့မရဘူးသူကလည်းသူပဲစိတ်ဝင်ထုတ်လုပ်လိုက်တာသူ့စီထဲပြီးတော့မောင်းမှဒီကားဟာလှုပ်ရှားနိုင်တယ်ဆက်နှိုးနိုင်တယ်မှာအဲ့ဒါလေးကြီးကြည့်ရအောင်အခြေခံကြည့်ရပါတယ်ကောင်းဖို့ပြောတာမဟုတ်ပါဘူးတင့်မြတ်တာအာဟာရပြည့်တင်တာဒါကိုပြောတာပါ ဒီနေရာဌာနမှာဆရာလက်ထက်တော်ကာလကနာတဝေဝိတခါတို့သာသနာချီးမြှောက်ပုံနည်းလေးပေါ့လေအဲ့ဒါလေးခိုးတင်ပါတယ်အဲ့ဒီပုဂ္ဂိုလ်ကြီးနှစ်ဦးဟာဒီလိုကုသိုလ်ကောင်းမှုပြုရပါဆိုရင်သူတို့မပါတဲ့ပွဲမရှိသလောက်ပဲဘာဖြစ်လို့သူတို့ဟာကုသိုလ်ကောင်းမှုကိစ္စတွေမှာပါဝင်ရသလိုသူတို့မပါတဲ့ပွဲဟာဘာဖြစ်လို့မရှိကားရသလိုဆိုတော့ သူတို့ဟာဒိက္ခုယောဂီတွေရဲ့လူလားချက်ကိုလည်းရုပ်ကြည့်ကိုလည်းပဲသိနားလေတယ်သူတို့နဲ့တင့်တော်ချက်လည်းပဲနားလေတယ်လူတာကိုလည်းပဲနားလည်ပြီးတော့ဖြည့်တယ်တင့်တာကိုလည်းပဲနားလည်ပြီးတော့ဖြည့်တယ်လူလည်းလူရမယ်တင်လည်းတင်ရမယ်အဲ့ဒီနှစ်ချက်ကင်ထားတာအဲ့ဒီနှစ်ချက်ကင်ပြီးတော့ဆောင်ရွက်တော့ဒိက္ခုဆံရာကယောဂီဆံရာကစိတ်တိုင်းကြဖြစ်တာကြီးပဲတဲ့ အဲ့ဒီနှစ်ချက်နားလည်ဖို့သိအရေးကြီးပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့ပြောစရာတွေကတော့တော်တော်များများရှိပါတယ်ဒါပေမဲ့လို့အပြည့်မပြောနိုင်တော့ပါဘူးသိတာရုံမျှပဲပြောပြရစီတော့ကိုယ်ရည်ပဲစဉ်းစားကြည့်ရပေါ့တခါတခါမှာကိုယ်နဲ့သိမြတ်တဲ့အစာလေးအားရှိတဲ့အစာလေးကိုလိုတဲ့အစာလေးများစားပြီးရင်စိတ်ရဲ့ငြိမ်သက်မှုဘယ်လိုနေသလဲတရားထုတ်ရတာလည်းဘယ်လိုနေသလဲဆိုတာပေါ့လေစဉ်းစားကြည့်ဖို့ပါပဲ။ တင်းမြတ်တဲ့စာလည်းမရဘူးကိုလိုတဲ့စာလည်းမရဘူးဆိုအထုတ်လို့ကိုဖြောင်းလို့မဖြောင်းဘူးအစာကြီးပဲရောက်နေတာပဲမပါလေးရချင်တာညာလေးရချင်တာဖြစ်နေတာပြီးတော့ဒုတိယအကြောင်းကတော့ဥတုစုကဇီဝနတာတဲ့မိမိနဲ့တင့်လျော်တဲ့ချမ်းသာကိုဖြစ်စေနိုင်တဲ့ပူအေးကုစုပေါ့လေဒါကတော့ဉာဏ်ရှင်ပြီးတော့လုပ်လို့ရပါတယ်တချို့အေးနဲ့မတည့်တဲ့ပုဂ္ဂိုလ်ချမ်းအေးနေလို့ကြီးစိတ်ငြိမ်ဘူးအေးချမ်းမှုမရဘူး စိတ်အေးချမ်းမှုဘယ်နည်းမှမဖြစ်နိုင်ဘူးအပူအိုက်မကြိုက်တဲ့ပုဂ္ဂိုလ်ဟာအပူအိုက်နဲ့တွေ့နေလို့ရှိရင်စိတ်ကမအေးချမ်းဘူးဒါတော့အပူအေးညှက်တာတဲ့နေရာဌာနသုံးဖို့အပူအေးညှက်တာမှုကိုအကြည့်ပြီးတော့စီမံရပါတယ်ဒါတော့သိမခဲရမှာဘူးဆိုတော့အမေရိကမှာတော့အမှန်တရားချမ်းရတဲ့အခါတရားထုတ်ရတာတော့တိတ်တော့မထိတာမဟုတ်လားမကောင်းလားဘူးလားပြီးတော့တတိယအကြောင်းကတော့ဣရိယပဋ္ဌသုခဝိစေဝနတာတဲ့ မိမိနဲ့တင့်ပြတ်တင့်မြတ်တဲ့တွားရထိုင်ရောအရိယပုဂ္ဂိုလ်ချမ်းသာကြည်နိုင်တဲ့အရိယပုဂ္ဂိုလ်လေအဲ့ဒါကိုထားပြီးတော့အထောက်ရမယ်ချမ်းသာကြည်နိုင်တဲ့အရိယပုဂ္ဂိုလ်တော်မြတ်စွာဘုရားတကယ်အထုတ်တဲ့ပုဂ္ဂိုလ်ဆိုရင်ထိုင်အထုတ်တာနဲ့ဉာဏ်ဖြောက်အထုတ်တာပထမဆုံးပြပါတယ်ဒါအကောင်းဆုံးပါပဲကွာတရားပေါ်လှဲပြီးတော့အထုတာတို့ကလည်းထိုင်းနဲ့မြည်ပြီးတော့တက်တော့တဲ့သာအထုတာတို့ကတော့သူက ကိုယ်ထိထားတဲ့ကြောင်းကြကမရှိတော့အများကြီးတက်တာနေတာပဲအများကြီးတက်တာနေတော့လက်အားထုတ်လို့ရှိရင်မကြခင်ပဲညင်ုံနေမဟုတ်ငိမ့်သွားတယ်အိတ်ကိုပျော်သွားတာပဲကလေးထိုင်အမိနဲ့အားထုတ်တယ်ဆိုတော့လည်းမှီထားတာဖြစ်တော့သိတက်တာနေတာပဲတက်တာနေတော့မကြခင်ပဲစိတ်ကငြိမ်ပြီးတော့ကြာတော့အဲ့ဒီပေါ်မှာပဲငိုက်သွားတာဒီအိပ်ပျော်သွားတာဒီတစ်ခါတစ်ခါမှာခေါ်ခေါ်နဲ့ဟောက်နေတဲ့အတန်တွေတော့မှဒါဖြစ်တယ်ဒါကြီး အဲ့ဒါကြီးကကိုယ့်အတွက်လည်းပဲသိကျေးဇူးမရှိလာဘူးသူများအတွက်လည်းပဲအနှောက်အယှက်ဖြစ်တာပါဒါမှမဟုတ်မကြပါလို့ရှိရင်တော့ဤလိုရတာလေးမျိုးတွေရှိပါတယ်ဒီတော့နောက်ခုကမကြတပယောဂတာတဲ့အလယ်လသဘောထားပြီးတော့အထုတ်ရမယ်ဒါဆိုတဲ့အတိတ်တွေကတော့မယုတ်မလွန်ပေါ့လေပြင်းပြထန်ထန်ကြီးလည်းမရှိစေရဘူးအဲရော့လည်းမရော့ရဘူးပေါ့အဲမျိုးပေါ့ ပြိဋ္ဌာန်အားထုတ်လိုက်ကြလို့ရှိရင်လည်းတောင်တက်တဲ့ပုဂ္ဂိုလ်လိုမြင်မြန်ရောက်ချင်တာနဲ့အများကြီးတက်တော့သွားရတာနဲ့နားရတာမရတယ်။ရော်ရဲရဲအေးဆက်ဆက်ကြီးပက်ကြီးအဲစနေပေါ့လေခရီးသွားသလိုသွားနေရလို့ရှိရင်လည်းနေရမကြဘူး။အဲဒီနှစ်ခုကြားချပြီးတော့ညီညမျှလေးအဲလုံလဝိရိယဆက်ရမယ်တဲ့ဒီလိုဆိုပါတယ်။ဒီတော့နောက်တစ်ခုကတော့သာရတကာယပုဂ္ဂလပရိဝေဇနတာဆိုတာသာရတကာယဆိုတဲ့သဘောကတော့ သူများကျင်းတမောင်းတနှိမ့်ဆက်တတ်တဲ့ပုဂ္ဂိုလ်တွေပေါ့ဒီမှာအဲ့ဒါသရတကာယပုဂ္ဂိုလ်ခေါ်ပါတယ်။ဟောလို့တော့ကြမ်းကြုတ်ရက်ဆက်သူပေါ့လေ။ကြမ်းကြုတ်ရက်ဆက်တဲ့ပုဂ္ဂိုလ်တွေနဲ့နီးလို့ရှိရင်စိတ်အေးချမ်းမှုကိုယ်အေးချမ်းမှုမရဘူး။သူရဲ့စူပေါ်ချိန်မုံချိန်မုံနဲ့အတာနေကြနေရတာမရဘူး။အဲ့ဒါမျိုးတွေနဲ့ကင်းနေနေပါတဲ့။ပစ္စတကာယပုဂ္ဂလစီဝနတာဆိုတာအဲ့ဒီကိုယ်ရဲ့စိတ်ပါ အေးချမ်းမှုရှိတဲ့ပုဂ္ဂိုလ်ကိုမိဝဲပါတဲ့အဲနောက်ဆုံးကတော့တတ္တိမုဒ္ဒတာဆိုတာအဲ့ဒီပစ္စတိသဘောကျင်ဖြစ်ရေးပါပါလေအများအားစိတ်ကတိတ်ညွတ်ပြီးတော့ဆွဲဆွဲမြဲမြဲပေါ့လေဥတည်ထားပါလေအလေးပြုရပါလေကိုယ်ရစိတ်ပါအေးချမ်းမှုကအရေးကြီးတာပဲမိမိမှာဒါကိုဥတည်ပြီးတော့အလုပ်လုပ်မယ်ဆိုတော့ဆွဲဆွဲမြဲမြဲပေါ့လေဒီမှာ လေးပေးပြီးတော့အလုပ်လုပ်ရပါတယ်တော့အဲ့ဒါလို့ဆိုလို့ရှိရင်ပြောကြည့်ပါအကြောင်းမှုတွေရလာတာပါအဲ့ဒါနောက်ဆုံးအကြောင်းပါပဲနေ့ကင်းပိုင်းကတလောက်ပဲတော်ကြပါလို့ချိန်ကြပါပါဘူး